so ya sa na da sujada ya sa musa ya sa သောဝိညာဉ်ဥစ္စာတိကတတ္တလောကိလောကုတ္တရာနပြယုံကြည်မှုတရားတရားပါပေတိသူစေနောနိရှိရစေကောင်းစွာလေ့ကျင့်အပ်သောဓမ္မကုသိုလ်ဆေပါကောင်းမှုတရားသည်ဒုက္ခလူနဲ့နိဗ္ဗာန်သုံးနာသောချမ်းသာကိုအာဝဟာတိခြေလူများများရွယ်ဆောင်နေမှာပဲ ရတနာတယအတောင်းရတာပေါင်းတို့တွင်တစ္ဆာဝတိမင်္ဂလာတစ္ဆာစကားသည်တာတုတရံလွန်ကဲထူးချွန်သာလွန်ကောင်းမြတ်တော်ရတာမိပါပဲပညာစီဝိစီဝိတံသမ္မာပฏิပတ်မပြတ်ပွားထွေပညာဖြင့်ပြီးစေလျက်ဉာဏ်ပညာဖြင့်အသက်မွေးခြင်းသည်တထံချီးမွမ်းမြတ်တော်စီ တန်အသက်ရှင်နေအသက်မွေးခြင်းဖြစ်ပါ၏ဒီဒီဒီကဲ့သို့ဘဂဝါသုံးလောကထောထားမြတ်စွာဘုရားသည်အဝစာရုဏာရှိသောပညာအဖြစ်ကောင်းသောမသွေဖြည့်ကြဟောကြားတော်မူလိုက်ပါပေတည်းသာသူတို့ဆေပါဦးပြန်ချက်ပြောရတာ ဒါနသီလဘာဝနာဒါနထဲမှာပฏิဒါနနဲ့ပတ္တနမောဒနာသီလထဲမှာပါစာရဏနဲ့ဝေယဝစ္စဘာဝနာထဲမှာသမာဓိအဲဒီဒီကမ္မတော့အကုန်လုံးဆိုင်တယ်အခုဓမ္မတဝနာဓမ္မဒေသနာနည်းနည်းပြောဓမ္မတဝနာတရားနာ မတေသနာတရားဟောတာတရားနာတာတရားဟောတာဘာဝနာထဲမှာပါတယ်တရားဟောတယ်တရားနာတယ်တရားတော့ဖမ္မာထတာနှလုံးသွင်းဓမ္မနုတ္တိသဘောမျိုးလူအလောကသုတ်တံမှာအလောကဘလူရမေးတဲ့မေကွန်လေးချက်မြတ်စွာဘုရားပြန်ဖြေထားတဲ့အဖြေလေးချက် ဒါဗုဒ္ဓပညာလို့ခေါ်တယ်သမဏေမြတ်စွာဘုရားများမှသာဖြေနိုင်တဲ့ပြဿနာဉာဏ်နဲ့သူတွေစံပေးနေတကူတွေရတော့လေမဖြေနိုင်လောကထဲမှာယောက်ျားမိန်းမတွေအများဆုံးဥစ္စာတရားတရားအဲ့ဒါကိုပြောပြီးနေရှိရဲ့ဆက်ကောင်းစွာလေ့ကျက်အပ်သောကောင်းမှု၁၀ပါးအကုသိုလ်တရားဟာလူနာနိဗ္ဗာန်သုံးနာသောချမ်းသာကိုဝေဆောင်နိုင်တဲ့ လူချမ်းသာနဲ့ချမ်းသာနိဗ္ဗာန်ချမ်းသာကိုရွတ်ဆောင်နိုင်တာပါတရားပါလေကုသိုလ်ဆေပါမြတ်တရားကျင့်ချုံလိုက်တော့ဒါနသီလဘာဝနာပေါ့ကောင်းမှုဆေပါကုသိုလ်ဆေပါအဲ့ဒါဒါနသီလဘာဝနာပဲဒါနသီလဘာဝနာကိုဘယ်လိုလုပ်ရမလဲဆိုတော့နေ့ရှိရက်ဆက်ကောင်းစွာလေ့ကျက်အပ်တော့ အာရဝိတေတဝိတေတနာပြီးတော့အထူးပေါ့လေကုရမှာထားလို့တဲ့ကုသိုလ်ပြောတာပေါ့နေရှိရဲ့ဆက်အစိနကံသူစေနောသူစေနတနေရှိရဲ့ဆက်ကောင်းစွာလေ့ကျက်အပ်သောဓမ္မောကုသိုလ်၁၀ပါးကောင်းမှုတရားသည်ဒုက္ခလူနဲ့နိဗ္ဗာန်သုံးနာသောချမ်းသာကိုအာဝဟာတိကျေးဇူးများမြောင်လက်ဆောင်နိုင်ပါ၏ တို့အဲ့ဒါကိုသိညာတယ်နုလနိဗ္ဗာန်သုံးနာရကိုငြိမ်းနေတာဟုတ်တယ်မလားမှန်ပါဗျာဒီတရားနာတို့သိသွားပြီလေသိသွားရင်ချမ်းသာနာချမ်းသာနိဗ္ဗာန်ချမ်းသာရောက်ဘာနေတိုင်းလို့အဲကုသိုလ်ဆေဝါကောင်းမှုတရားကဲကုသိုလ်ဆေဝါမှာဘယ်သူဥစ္စာလဲ ဒါနသီလပါဝါလာမှာဘယ်လိုဥဆောင်လဲဘာဝနာဆိုတာဉာဏ်ပညာမလားရောအဲနေရာတွေမှာဉာဏ်ပညာဥဆောင်မှာအရှင်ပြတာလေရောဒါနသီလဘာဝနာဒါနတို့သီလတို့ကုံလုံးကပညာဥဆောင်တရားတရားလည်းပါတာသို့တော်လည်းဥဆောင်တာကပညာ ရှင်းမြောက်တိုက်တွန်းပြီးတော့ဖြစ်အောင်ဆောင်ရွက်ပေးရတာတရားတရားအဲဖြစ်မြောက်အောင်မြင်သွားတာပညာတရားလူကျင်တန်းနေတာကတရားတရားလူရရင်ကောင်းပါပဲတိုင်းပြည်ကလည်းလူရရင်ကောင်းပါအလုံးမပုဂ္ဂလိကဒါနလူကျင်ရတဲ့ပုဂ္ဂိုလ်တတ်နိုင်တဲ့ဟာလေးယူမယ်လူကျင်တဲ့စေတနာနဲ့တရားတရားနဲ့တွဲသွားတယ် လူရင်တဲ့စိတ်စေနာလေးရတာတရားယုံကြည်လို့လူရင်တာ။ဒါမနဲ့လို့ပညာမပါလို့ရှိရင်အဲ့ပြက်သွားမလူပြက်ဘူး။မဆောင်ပြက်ဘူးမပွားများပြက်ဘူး။အာမေမဆန္ဒလုံးမှာကုသိုလ်ကောင်းမှုဆိုတာချိန်ဆွဲနေလို့မရမေမဆန္ဒလုံးမှာမညာပုံညာနိဗ္ဗာန်ရည်ရွယ်ပြီးတော့ကိုတတ်နိုင်တော့လူမဲ့စင်ညာသုံးတာပြက်ပြက်သားသားနဲ့တန်တိကပဲဖြစ်ဖြစ်ပုဂ္ဂလိကပဲဖြစ်ဖြစ် အနည်းငယ်များများအာမနာနာသူပြောင်းလို့ပဲဒီလိုကြောင်းကြောင်းဖြစ်တယ်အရဉာဏ်ပညာပါတော့မှရှင်ဖြစ်သွားတာမလားလေမှန်ပါပါဘုရားဉာဏ်ပညာမပါလို့ရှိရင်ဟိုလိုလိုလိုသူတို့လူလာတော့မှဖြည်းဖြည်းပေါ့ဖြည်းဖြည်းပေါ့ဖြည်းဖြည်းပေါ့ဖြည်းဖြည်းပေါ့နဲ့ပဲဘာမှမလုပ်ဖြစ်တော့တောင်းတောင်းပေါင်းတောင်းနဲ့ပဲပဲဆုံးရတည်ရောဘာမှကြကြနာနာကုသိုလ်ရမှာတော့ ဉာဏ်ပညာမပါလို့ရှိရင်ဘာမှမရရတော့မလို့လို့ရတော့မလို့လို့လုပ်တော့မလို့လို့ဖြစ်တော့မလို့အဲ့ဒါနဲ့ပဲအချိန်ကုန်သွားတာရောတို့တို့ဝိပဿနာမှာစဉ်းစားကြည့်ပါလားအထွတ်တည်းဉာဏ်ပညာနဲ့နည်းနည်းနည်းနည်းနှလုံးသွင်းပြီးကြိုးစားတယ်လူညောင်းညာလို့တုံးလုံးလဲနေတယ်ဝိပဿနာကပ်ပါလုံးလုံးမလဲနေရတယ်ညောင်းညာလို့ ဘယ်လိုဝိပဿနာရှုအိပ်ပြောသွား노ဝိပဿနာရှုတော့ကြော်လို့မထိုင်နိုင်ဘူးပေါ့ဉာဏ်ပညာကိုပြောနေတယ်ဆိုဘယ်လိုပဲဖြစ်ဖြစ်အများတိုင်းတော့ပဲထိုင်နိုင်တယ်တို့လုံးနေတဲ့အခါလဲရမယ်ရေချိုးတဲ့အခါချိုးရမယ်ဒါပေမဲ့ဉာဏ်ပညာရှိတဲ့သူကတုံးတော့အမှတ်မလို့အမှတ်ကြီးဟာပြီးတော့ကျေဟာသတ်တာစိတ်ညာ စိတ်စိတ်လေးလေးမမနာနာမှအမှတ်ကမစိတ်မကြဲပေါ်ထားတယ်အမေသူနေတဲ့ဘက်တော့လဲတော့လဲနဲ့လည်းမှတ်တယ်အိပ်ပြောသွားနိုးလာတတ်မှတ်ပဲအဲတခုရှိတယ်စာလူပါကြီးကြက်တယ်ဒါပါလေကြည့်တယ်ဆိုရင်တော့မမနိုင်စာကြက်တာစာကြည့်တာမဟုတ်ဘူးဆိုတော့ဘာလို့လို့ရေးတောက်တော့ဆုံးစားစားစတန်ရှင်းလောက်တာပဲဘာလို့လို့အမှတ်ကတခါလဲအဲ့လိုပါနေ ဉာဏ်ပညာဉာဏ်ပညာပြောနေတယ်မှန်ပါဗျာဘာဖြစ်လို့တော့တောင်မှပဲဆွေးဆွေးမြဲမြဲလုပ်ပါပါတရားဒီတာမှန်ပါဗျာအဲ့ဒါဉာဏ်ပညာပေါ့ဗျာဉာဏ်ပညာမရှိတဲ့သူကပစ္စာအကူလားရွှေမျိုးအားကူလားအိမ်တော်ရှိတဲ့ဆိုတော့အိမ်တော်အားကိုယောက်ျားမိန်းမမိန်းမယောက်ျားဟုတ်တယ်လေရောက်အားကိုသာသမီး ဒါသမီးကသူ့အတူသူ့အိမ်အောင်လိုက်သူသွားတယ်ဒါသမီးလည်းဟိုအားကိုဒီအားကိုဘာမှအနှစ်သာရမရှိဘူးဉာဏ်ပညာမှမရှိဘူးဉာဏ်ပညာရှိတဲ့သူကတရားကိုအားကိုဓမ္မတရဏကိစ္စမယ်တရားမှာဒါနသီလဘာဝနာမှာဘာဝနာအရေးကြီးဆုံးပဲဘာဝနာကြိုးစားလို့ရှိရင်သီလလည်းပါသွားတာပဲဒါနလည်းဒါနပြုဖို့ဖြစ်ပေါ်လာတယ် ယောဂီတို့ဘာဝနာပွားနေတော့လူတရားတွေရရမလားမရပါဘူးတမင်တဲ့တဲ့ကြီးသွားပြီးတော့မရရပေရင်အတွက်စိတ်ကူနေတယ်လုံးဆယ်မလို့ဝိပဿနာပွားဝိပဿနာနဲ့ပတ်သက်တဲ့ဆရာဆရာသူလူတရားတန်းတယ်ရတာအဲကိုလည်းစာပြန်လဲကိုလည်းစာပြန်လဲလို့နေရန်လူနေရဘာဝနာဘာဝနာဆိုတာဉာဏ်ပညာပဲ အဲကျက်တိကျက်လိုက်တာကျက်အဲကျက်တိကျက်လိုက်တာပြီးသွားကျန်တာဘာဘောပါသွားလည်းပဲမကပါနာအဲဉာဏ်ပညာရှိတဲ့သူကဘာလို့ပဲအားကိုဝိညာဉ်ပါဘုရားအဲ့ဒါကိုသိနေခြင်းလို့ပြောတာရဲ့တရားပါအားကိုတယ်ဉာဏ်ပညာမရှိတဲ့သူကအစာအားကိုတယ်ဟုတ်လားဉာဏ်ပညာမရှိတဲ့သူကကစားစရာတွေအားကိုတယ် ဉာဏ်ပညာမရှိတဲ့သူကကိလေသာတွေအဲ့ဒါတွေပြောဖုံးနေတယ်မှာမဟုတ်တာတွေထည့်အဲ့ဒါတွေကြည့်ဒုက္ခရောက်တာပေါ့အဲ့ဒါတွေဘာမှအကူရမလဲမရပါဘူးဗျာဘုရားအကူတယ်ဆိုတာအများတန်းရှိမှနေတာသွားရလာလာနေတာအိပ်ပြောလဲခြင်းအရွယ်အိပ်ပြောတာမတတ်နိုင်အကြမ်းတဲ့အချိန်တွေကတော့အဲ့ဒါစာကြည့်ခြင်းအရွယ်စာကြည့်နေလည်းမမှတ်နိုင်ဒါလည်းအချိန်တွေကတော့အဲ့ဒါ ရှုမှတ်ပွားများနေတာရှုမှတ်ပွားများနေတော့စိတ်စိတ်မဟုတ်တော့မှခက်ကြဲကြဲမစိတ်မကြဲမြဲတမ်းရအရှင်ရတော့သမဏတက်လုပ်เสียရအောင်လို့ဣတော်မဲဆိုရတရားနာယနာတရားမနာတရားမှတရားနာယနာတရားမနာတရားမှဒီတရားမှရင်လည်းပဲအဲ့ဒီတော့နိုးလာတရားမှ အဲစာကြည့်တဲ့အခါကျတော့မှတရားမှတ်တာပြတ်သွားတယ်စာကြည့်ကြည့်ဒါမျိုးလို့ရှိရင်တရားမှတရားမှလမ်းသွားရလည်းပဲတစ်ချက်တစ်ချက်လွတ်သွားတယ်လမ်းသွားတာနောက်ပြန်ပြီးလာတာပဲဟာမှန်လမ်းသွားတယ်တရားသီတာအာကုရာအဲဉာဏ်ပညာရှိမှဉာဏ်ပညာရှိတဲ့လူကတရားအာကုတယ်တရားရှုမှတ်တရားရှုမှတ်တော့လည်းပဲဉာဏ်ပညာတိုးလာတယ် ဉာဏ်ပညာရှိတဲ့သူကတရားကိုအားကိုးတယ်တရားအားကိုးလို့တရားရှိမှတာကြတော့အဲ့ဒါလေးတွေအစီအနှစ်တွေပဲဒုသန္တရာမှာဘရောမှအပင်မကြအောင်တစ်ဆင့်နဲ့တစ်ဆင့်မြင့်အောင်ညွှန်ကြားတော်လည်းမြတ်စွာဘုရားရဲ့အဆုံးအမသူစေတော်နေရှိရဲ့ကောင်းကောင်းလင့်ကြသောဓမ္မကုသိုလ်7ပါးကောင်းမှုတရားသည် ဒုက္ခလူနာနိဗ္ဗာန်သုံးနံသောချမ်းသာကိုအာဝါတိခြေသူများမြောင်လက်ဆောင်နိုင်ပါ၏ဟာလောကဘလူရမေလို့မြတ်စွာဘုရားပြန်ဖြေထားတာနေရှိရဲ့ဆက်ကောင်းစွာလေ့ကျက်အပ်သောနေရှိရဲ့ဆက်ကောင်းစွာလေ့ကျက်အပ်သောဒါနာလည်းပဲတတ်နိုင်တော့လူပေါ့အမြဲတမ်းလူလို့မရဘူးလူကပုဂ္ဂိုလ်ရှိမှသူတရားလည်းရှိအောင်မှာ သီလစောင့်ရှောက်တာပဲဒါပေမဲ့ပြက်တဲ့အခါပြက်ညှိုးတဲ့အခါညှိုးတာဘာဝနာနေရန်ပွားလို့မရဘူးလားရောမရပါဘူးခင်ဗျာအဘာဝနာပွားတယ်ဆိုတာစာကြည့်တာလေပါစာကြည့်တော့တရားသဘောတွေသိတာငါဘောလိမေဆရာတော်ဆရာကြီးစာအုပ်ဒုရိစမဂ္ဂဇင်းရဲ့ရှိပိုင်းမှာ ပြောတော့မှအလေးနဲ့အရင်ကတော်ရမိတဲ့ရှင်ကြီးရတာမိဆရာတော်ဆရာကြီးဘောလိမဟာဘောလိဆရာမဟာဘောလိမြန်ဆရာတော်ဆရာကြီးဒါနဝိကတာဒါနဝိကတာသီလနဲ့ဘာဝနာချမ်းရအဲ့လိုလူမျိုးဟာလူပြည်လူချမ်းသာရ ဒါနဲ့လည်းသီလသီလကိုအရင်မှထားသီလကိုဥစားပေးကြိုးစားတယ်ဒါနနဲ့ဘာဝနာအချမ်းရံထားတယ်လက်ပြီး၆ထပ်သာလေးရတယ်ဘာဝနာကိုအရင်မှထားတယ်ဒါနနဲ့သီလအချမ်းရံမဲ့လေးပါးဖြူလေးပါးရတယ်ဆရာတော်ကြီးကဉာဏ်ပညာအမတန်မှထိုးသွင်းတာ တုံးတောင်းဟာရိစာအုပ်ထဲမှာသဘောမပေါက်ဘူးဆရာတို့စာဖတ်လိုက်ရှင်းထွက်သွားတယ်ခုစိတ်ထဲမှာတာနေဖြစ်တယ်လေဆရာတို့စာဖတ်လိုက်ရှင်းလင်းသွားတယ်ချို့ဟာတွေမိတော့မမိဘူးဆရာတို့ရေးထားတယ်ဒါနဝေယင်ထားပြီးသီလနဲ့ဘာဝနာခြံရလို့ရှိရင်လူပြည်လူချမ်းသာဒါလေးရတယ်ဒါနဝေယင်ထားသီလနဲ့ဘာဝနာခြံရအဲ့ဒါဘယ်လိုသဘောပေါက်လဲ ဒါနကိုပူဇော်ပေးတယ်ဒါနကိုမပြတ်မလတ်လုပ်တယ်သီလနဲ့ဘာဝနာကိုတော့သူကအချမ်းရပေါ့အဓိကလူလုပ်တာဒါနတချို့ဦးနဲ့အိမ်နဲ့သားနဲ့မယားနဲ့ဆိုတော့သီလလည်းမဆောင်နိုင်ဘူးလားဘာဝနာလည်းမပွားနိုင်အဲ့ဒါသူတာတော့တောက်လျှောက်ပူတာပဲနေ့တိုင်းနေ့တိုင်းနေ့တိုင်းနေ့တိုင်းသူတယ်အဲဆုံးပြီလေပို့တယ် အာဘယ်နေရာဆိုတော့သွားလို့ဘယ်ဘာဆိုသွားလို့ဘယ်ရတဲ့လူကြောင်းဆောက်တို့အကုန်လိုက်လူလာတာအလှူကိုတခါလည်းမပြတ်မလတ်လူလဲလူနိုင်တဲ့အရာရှိတယ်လူလဲလူပြည့်အောင်ကြိုးစားဒါနကိုရင်းထားတယ်ဒီလနဲ့ဘာဝနာချမ်းသာပူဇာပေးတော့ပဓာနာပူဇာပေးတော့ဒီလနဲ့ဘာဝနာအရေးမကြီးဘူးလို့ပြောတာမဟုတ်နော်မှန်ပါပါဘုရားသူ့ရဲ့ တယောက်နဲ့တယောက်မတူဘူးလေဝါသနာရဲ့ဒါနဝါသနာရံပါတဲ့သူကြတော့ဒါနဝေဥဒ္ဒပြပြန်တာဒီလမဆောင်နိုင်ဘူးလေခြေပါမဆောင်နိုင်မှာပါငါဘာတော့ဒါလည်းပြည့်စုံပြည့်ဒါနကတော့လွတ်မခံနိုင်ဘူးဟေးငါတို့ကသာနမယာနေနေတာဒီလာလည်းကောင်းကောင်းဆောင်နိုင်ဘာဝနာလည်းကောင်းကောင်းပွားနိုင်ဒီဒါနမှမပြည့်စုံနိုင်ခွေးပြည့်နေတယ်ဆိုပြီးတော့တွန့်ပြပါတော့တာသူစိတ်တယ်မှန်တာပဲ ရတာကိုလုပ်တာလေမှန်ပါဗျာကုသိုလ်ရရတယ်အချို့ပစ္စည်းတွေရှိတာပဲလူမှမလုပ်ဘူးလူလည်းမလုပ်ဘူးဒီလည်းလည်းမဆောင်ဘာမှလည်းမပေါ်ဘူးသွားရတယ်တော့တရတော့ဖြစ်သွားနောက်တစ်ခုကြတော့သီလကိုဘုရားတာသီလကိုရင်းထားဘာသာနဲ့ဘာဝနာကိုခြံရထားတယ်မာဘောရဲ့ဆရာတော်ရဲ့စာသားတွေအမျိုးလေးတွေပဲတိတ်ပြေတော့ကောင်း သီလကိုရင်းထားတယ်ဒါနနဲ့ဘာဝနာကိုခြံရံထားတယ်လက်ပြထောက်ထပ်သွားလက်ပြထောက်ထပ်သွားဖို့တော့အချိန်နေတော့သူကသီလရှုရဥပုပ်သီလကိုအများအားဆောင်ဝါရင်ဝါပတောက်လျှောက်ဆောင်တာဒီမှာသားမယားရှိတယ်လင်မယားရှိတယ်လင်မယားရှိတာရှိတာပဲဥပုပ်ဆောင်တယ်ရှင်ဘာသီလဆောင်အဲ့ဒီများတယ်တဲ့တယ်မတဲ့ရှင်ဘာသီလတော့ပြတ်မခံနိုင် တချို့မျိုးသမီးတွေရှင်မတွေလာတော်တော်ဆောင်တာအပြက်ကုန်ခံဒီမှာသားတွေသမီးတွေရှိတယ်ရှိတယ်ရှင်မတွေလည်းဆောင်တယ်အဲ့ဒါကလေးတွေမရပြီတော့လားငါးပါးတည်းကလေးတွေရတာနည်းနည်းကြီးလာတယ်အောင်လုံးမလိုနေပြီးတော့ရှင်မတွေလည်းဆောင်ပါတော့ခါတယ်ဒါနကျုံတဲ့ခါလို့လည်းမကျုံလည်းမလို့ဘာဝနာလည်းဘောနေတဲ့ခါဘောတယ်ဘောနေတဲ့ခါဘောအဲဒီလာတော့အထိမခါဒီလာတော့လုံးကျုံအောင်ဆောင် အဲ့ဒီပုဂ္ဂိုလ်မျိုးဟာနတ်ပြည်၆ထပ်ကိုကျင်းနေကျူးပေးနိုင်တယ်တဲ့နောက်တော့တော့ဘာဝနာကိုရင်းထားတဲ့ဒါနနဲ့သီလအချမ်းဒါနနဲ့သီလကိုအထင်သေးပြီးပြစ်ပယ်တာမဟုတ်နော်မှန်ပါဗျာအဲကိုယ့်ရဲ့ပဓာနာလို့ငါဘာလို့အတိကလို့လဲပြောင်းနေပြောင်းမတူအကုန်လုံးတော့ဒါနသီလဘာဝနာအကုန်ကြိုးကြည့်တာဒါပဲနဲ့တစ်ခုကောင်းတယ် ဘာဝနာတော့အလုပ်မခံနိုင်ဒါနပြနိုင်တဲ့ခါလည်းပြနိုင်မပြနိုင်တဲ့ခါလည်းငါ့ကိုမရှိပြနိုင်ဘူးအဲဒီလာလည်းပဲဆောင်းတော့ဆောင်းတာပဲဒီလာတွေအများကြီးပဲခရီးပေါင်းလို့တော့မလို့မလို့သင်္ကန်းနဲ့ဖုံနဲ့ထိလည်းအဘသက်တာပဲရည်ရမောစရာပြောလည်းအဘသက်တာဒုက္ခသည်တို့ဒုက္ခတို့အမျက်ပင်လေးသွားဖြမ်းမြင်လည်းအဲ့ဒါအဘသက်တာပဲပါစိတ်အာအဘတွေအဲဒါပေါ့အဘတွေ အများကြီးပဲကိုယ်မသိတဲ့အဘတ်တွေများတဲ့ချက်ခုနကတော့မသိဘူးတဲ့ပုံလို့အဘတ်တွေအများကြီးအဲ့တော့အတတ်နိုင်လို့တော့လုံအောင်ဆောင်သို့တော်လည်းပဲငါမှာဘာဝနာမှမပွားရင်ငါဒုက္ခရောက်တော့မှာပဲဘာဝနာအားကိုးရဒါနဲ့လည်းဒီဟာခြံရံထားတယ်ဘာဝနာကိုအရင်ထားဘာဝနာကိုအဓိကထားပြီးတော့ကျိုးစားအထောက်တယ်ဒါကိုပြောတာဟုတ်လားမှန်ပါဗျာအဲဘာဝနာ ကထားပြီးကြိုးစားအားထုတ်သူကဘယ်သွားလဲဆိုတော့မက်လေးတန်ကိုလေးတန်ကိုသွားတယ်။ဒါလေးတွေကရောရလွယ်သလိုနဲ့အတိအခက်တယ်နော်။ဒါဦးဇင်းတို့လည်းထိုးတက်မသိပါဘူး။ဦးဇင်းတို့ကိုယ်ပိုင်ဉာဏ်နဲ့မသိဘူး။ဆရာတော်ကြီးရေးထားတာတွေ့တော့မှာ။ဟောငါလည်းထင်တော့ထင်တယ်ဒါမပြောရဘူး။ကိုယ်စားတတ်တာမှမဟုတ်ဘူး။ကိုထင်တိုင်းဆုံးမပြောရဘူး မရှာတို့ကြီးရေးထားတယ်ဟာငါခဏနဲ့အကြိုက်ပဲဟုတ်တယ်အဲ့ဒါလူပြောရဲပါဒါနကိုအရင်ထားမယ်သီလနဲ့ဘာဝနာချမ်းသာထားရင်လူချမ်းသာလူချမ်းသာသီလကိုအရင်ထားမယ်ဒါနနဲ့ဘာဝနာချမ်းသာဆိုရင်ဘာဝနာချမ်းသာဘာဝနာကိုအရင်ထားပြီးဒါနနဲ့သီလကိုချမ်းသာဆိုရင်ဘာဝနာချမ်းသာ ပဲဘယ်လောက်ကောင်းလဲရင်းနဲ့မြန်မာလိုပဲအသိမှတ်ထားတယ်အဲ့တော့ဘာအရေးကြီးပါလဲအဲ့ဒါသိဖို့ပဲပြောပြီးအဲ့ဒါသိဘုဒ္ဓရဟနာတာအဲ့ဒါသိဖို့နာတာလေကုသိုလ်ရဖို့တရားမှန်တာလေရော့အင်းတို့ထွက်ပြေးကုသိုလ်ရရတယ်တရားနာတယ်မလို့ပြောရဘာမှတရားနာတယ်မလို့သင်္ဍလည်းတက်เสียမလို့တရားထိုင်နေရလည်းမလို့ကုသိုလ်ရတော့ရတယ် အဲပညာရဖို့ဆိုတာတရားနာမှာအားထုတ်ပါရတယ်နော်ရောမှန်ပါဗျာဘုရားတို့ပညာမရဘူးလားမရပါဘူးဗျာအဲသုံးချက်တော့ပြောကြည့်ပါဘာနာဝိညာဉ်ပြီး က်ကူတဲ့ဘာဝနာအမှန်တရားဖို့တန်တာပဲမလေးတော့ဖို့လေးတော့ရနိုင်တာပဲဆိုတော့တော်တော်ကိုမဝတ်တုမရှိလို့မလုံနိုင်လေအားမဲ့စရာမလိုမလုံနဲ့လို့ပြောတာမဟုတ်ဘူးနော်မှန်ပါပါဘုရားသူတို့လူတွေနဲ့အများတိုင်းကြီးကမှရှိမှမရှိတာဟုတ်ရဲ့အဲရှိရင်တော့သူပေါ့အသီလလည်းပဲလို့ပဲကိုယ်တော့ကောင်းအောင်ဆောင်တာပဲဒါပဲလေလို့ကိုမသိတဲ့အဘဒီအပြစ်တွေအများကြီးအဲတခါတည်းလည်းပဲ ပြည့်သားတယ်အဘတ်တွေတင့်တာလည်းရှိတာအဲတော့ဘာဝနာတကယ်အားကိုးရပဲသူကဒါကိုပြောနေတာဟုတ်လားမှန်ပါဗျာအဲဒီတော့မယုံတင်တဲ့လူတွေပြောတာမဟုတ်ဘူးနော်မှန်ပါဗျာအဲဒီကလည်းဆောင်းချောက်ဒါနာလည်းပဲတတ်နိုင်တော့ပြုသို့တော်လည်းပဲဘာဝနာကိုအတက်နဲ့လဲပြီးကြိုးစားအဲ့ဒီလိုကိုနှလုံးသွင်းရဝိจิตတန်းကြီးပြောတာမဟုတ်ဘူးနော်မှန်ပါဗျာဝိจิตတန်းရဲ့ဘောရည် ဒီဘောတွေလူပြင်းတွေဘယ်တော့မှမဆင်ဘူးလားတော့တော်တော်များများဒီဘောလူပြင်းတွေကတော့ဒီဘောလူပြင်းတွေကတော့ဒီတိုင်းဒီတိုင်းပဲတနေ့လာလည်းဒီတိုင်းပဲနောက်နေ့လာလည်းဒီတိုင်းပဲသေသေတဲ့အထိဒီတိုင်းပဲဘာမှမထူးကြဘူးအဲ့ဒါဒီဘောလူပြင်းလို့ခေါ်တယ်အဲ့ဒါပညာဒီဘယ်လိုလဲတဲ့ပုဂ္ဂိုလ်ကဒီဘက်ဟာတွေမတိုးတက်နေရဘာဝနာနဲ့ပတ်သက်တဲ့ဉာဏ်ပညာတိုးတက်လာတာဟာရှင်တော်ပေါ်များတာဟဲ့ပထမတော့မကောင်းဘူးဟာပြီးတော့ ဘလို့နေတွေမှတ်လို့ရတယ်ထိုင်းတွေမှတ်လို့ရတယ်မတ်တရလည်းမှတ်လို့ရတယ်လမ်းသွားလည်းမှတ်လို့ရတယ်အဲမှတ်လည်းမှတ်ဖြစ်တယ်မှတ်ရင်တော့ရတာပေါ့ဒါပေမဲ့လွတ်တာများတယ်လေရောရေအဲ့ဒါဘာဝနာကိုလင်းမထားလို့မလားရောအဲဘာဝနာကိုလင်းမထားတဲ့အခါလမ်းသွားလည်းပဲဒီတိုင်းသွားလည်းဖြတ်ဖြတ်ဖြတ်ဖြတ်ဆိုပြီးသွားတယ်စွန်စားလည်းပဲဒီတိုင်းစားပြီးတော့ဘုရားဘုရားပါပြီးအောင်အဲဘောပါသွားတဲ့ဒီတိုင်းပဲ တို့လည်းဟိုတော့ဒီတရားတွေမောငယ်တော့ကိုယ့်ကိုသတိထားမိတယ်စွန့်စားတာပဲဖြစ်ဖြစ်အပေါ်ပါသွားတာပဲစိတ်ကူးရင်တာတည်များတာကိုဖြစ်ချင်တာလေးကိုလုပ်ချင်တာလေးအစွန့်စားရတဲ့ဒီခါတော့ဟိုကလုပ်ချင်နေရအပေါ်ပါသွားရင်လည်းပဲပဲကိုဝါသနာပါတာတွေပဲရှောက်တွေးဟိုကတွေးတရားတွေးအဲ့ဒါစိတ်ကူးရင်တာတော်တော်များတာ ယောဂီတို့ကိုယ့်ကိုယ်ဆန်းစစ်ကြတယ်စိတ်ကူးရင်တာအများဘူးလားမများပါဘူးခင်ဗျာအဲစိတ်ကူးရင်စိတ်ကူးကတော့ကြမ်းကြမ်းဖန်ဖန်ကိုစီလိုအပေါက်ရှာအမလေးစိတ်ကူးရင်ရင်ကြောပါလားလည်းပြောနေတယ်ဒါခါလဲပေါ်ပါသွားလို့ပြီးနေပြီပြီးနေတာတော့မထနိုင်စိတ်ကူးရင်တာလေစိုးစားတယ်ဆိုတော့ဘာနဲ့စားမှန်းတော့မသိဘူးစိုးစားရင်လည်းစိတ်ကူးရင်လမ်းသွားရင်လည်းဒီတိုင်းပဲစိတ်ကူးရင်ဘာလို့လို့စိတ်ကူးတာများ ဘာဝနာမပွားခင်တော့ပြောပါတယ်နေထိုင်မကောင်းပုံဆိုးပေါ့ဗျာအသိအပယ်ရောက်တယ်ဗျာအဲ့ဒါကိလေသာတွေပဲစိတ်ကူးတာများတာဘာဝနာပွားများပါများတဲ့အခါကျတော့လွတ်ခဏလွတ်တော့လွတ်ပါတယ်လွတ်ခဏဟာမတရားမအောင်လေလမ်းပေါ်လာဒီတိုင်းကြီးသွားတယ်တင်းသွားတာဘာထူးမှလဲဝိပဿနာယောဂီတို့မင်းကိုယ်ကိုယ်နာမမတတ်နဲ့လကားပဲလမ်းသွားလဲမှတ်ပါမှာနော်ယောဂီတို့မှန်ပါဗျာ အဲစွန်းစားလည်းပဲမှန်ပါပါအဲရောဒီမှာဗိဓမာတွေတရားတွေသင်ညိုတွေသင်မပေးနိုင်တော့ဝိပဿနာသင်ပေးနိုင်တော့မှန်ပါပါသိချာချာမှတ်ပါအသွားရလာရင်နေညာရင်ဝိပဿနာဝိပဿနာမှနဲ့သမထသမထမလုပ်ရင်ဝိပဿနာဝိပဿနာသမထသမထဝိပဿနာဝိပဿနာသမထကိုကြိုက်တာပေါ့ဗျာတခုခုပွားနေဟောအဲ့လိုပွားနေတဲ့အခါကျတော့တခုမဟုတ်တခုကခါရမိနေတာ အလိုတော်လာတော့လင်္ကာလမ်းတော့လွတ်သွားတယ်လင်္ကာလမ်းလွတ်ပြီးတော့ပြန်မိရပဲဟာအဲ့အောင်ဟုတ်တယ်အဲအရမနဲ့မမမနဲ့နဲ့ခါကြတော့အိသဒုက္ခနဲ့တာနှလုံးသွင်းမနဲ့နဲ့ခါမမမနဲ့နဲ့ခါနှလုံးသွင်းအဲတဏီလုံးကိုကိုယ်ကိုပြန်ဆန်းစစ်လူတွေကတော့ဒါနဘလောက်ပြီးကြတယ်တိလစင်ကြရလားလူတွေကတော့ပြန်ဆန်းစစ်တာတို့ကတော့ဒါနတိလတွေအဓိကမှာဘာဝနာပွားများလို့ မိလားမမိဘူးလားပွားများခြင်းနဲ့စိတ်ကိုအားကောင်းရလားပွားများပြည့်ရလားကိုယ့်ကိုဆန်းစစ်ရမှာလားအဲ့လက်ရှိရဲ့ဆက်ဆိုတာဘာဝနာဝိကပြောတာဟောတယ်သူစိန်တော့နေရှိရဲ့ဆက်ကောင်းပါလိမ့်ကြတော့ဓမ္မောကုသိုလ်7ပါးကောင်းမှုတရားသည်အများကြတော့ဒီလိုပဲပြောရတာဓမ္မောကုသိုလ်7ပါးကောင်းမှုတရားဒီလိုပဲပြောရတာဒါပေမဲ့တယောက်နဲ့တယောက်မတူဘူး တို့သာသနာ့ဘောင်ကြီးကတော့အဓိကဘာဝနာဉာဏ်တွေမပဲတော့လည်းပဲဘာဝနာအဓိကကျူးစားနေ့ရှိရဆက်လေးအဲအောင်းမတရားဒီလူနဲ့နိဗ္ဗာန်သုံးနာတော့ချမ်းသာကိုရဆောင်တယ်မင်းနဲ့ဘုံနဲ့ရပြီဟိဆိုလူချမ်းသာလည်းရနိုင်တယ်နတ်ချမ်းသာလည်းရနိုင်တယ်နိဗ္ဗာန်ချမ်းသာလည်းအကုန်ရနိုင်တယ်ဟုတ်လူပြည်မှာပြန်ပြီးဖြစ်ရှင်တယ်လူပြည်ရောက်မှာဟာနတ်ပြည်တက်ရှင်တယ်ဆိုတော့နတ်ပြည်ရောက်မှာပဲ မတရားမှလည်းဆက်ကြည့်တာလေးမဲ့လေးကိုရအနိကလောပေါ့ဒါနအရင်ထာသီလဘာဝနာချမ်းရန်ဆိုရင်လူချမ်းသာရမယ်သီလအရင်ထာဒါနဘာဝနာချမ်းရန်ဆိုရင်လက်ပြ6တာနဲ့ချမ်းသာခြင်းနေရမယ်ဘာဝနာအရင်ထာဒါနသီလချမ်းရန်ဆိုရင်လက်ပြ6တာ ဖြစ်နိုင်တယ်ဒါကုသိုလ်၁၀ပါးကောင်းမှုတရားကိုနည်းနည်းလေးချဲ့ပြောတာဟုတ်လားဟုတ်ပါဘူးဟုတ်ကဲ့ရတနာတာယာတောင်းရတာပေါင်းတို့တွင်သစ္စာဝတိမင်္ဂလာသစ္စာရာတိတာဓုတရံဒါရင်းနဲ့ထူပါတာဓုတရံလွန်ကဲထူးကြွတာလွန်ကောင်းမြတ်သောရတာမိပါပဲဒါပဲနဲ့အကျိုးရှင်မင်းဝန်ဆရာတော်ဖရာရဲ့ ပရမတ္ထသစ္စာနိဗ္ဗာန်တရားသည်လည်းပဲနိဗ္ဗာန်လည်းပါဟောဝဇိမင်္ဂလာသစ္စာတရားကဝိရတိသစ္စာသစ္စာဝါစာမှန်မှန်ကန်ကန်ပြောတယ်ဟောនិရောဓသစ္စာဆိုတာကနိဗ္ဗာန်ကိုပြောတာလေအဲအရသာထဲမှာအကောင်းဆုံးအရသာနိဗ္ဗာန်အရသာပဲဒါပဲလေအများဆုံးနိဗ္ဗာန်မရနိုင်ဘူးလေအဲ့တော့အကောင်းဆုံးအရသာမှန်ကန်စွာပြောတဲ့ တစ္ဆာစကားပဲမရတာလည်းမပဲရတာအပေါင်းဆုံးတစ္ဆာစကားပါဘုရားဝါဒပေါင်းလဲဝါဒတွေပေါင်းလို့မလားအေးဘာရတာလဲတစ္ဆာစကားအေးတစ္ဆာစကားတစ္ဆာစကားရှင်လေးเจ้าသားတို့အကောင်ကြီးတွေလည်းမမမောနေလို့ဟုတ်လားမမောနေတတ်နိုင်တဲ့လောဘကိုထိန်းသိမ်း လုံးလုံးကြီးတက်တက်လို့အစားနိုင်တာထားပေါင်ကြီးတွေကိုမှန်မှန်နဲ့ရှိတာလေးနဲ့သုံးဆောင်ရလောဘကိုတတ်နိုင်တယ်များထိမ့်သိရော့ရော့ရော့ရော့တော့နောက်ဆုံးကုန်အောင်ကြိုးစားဟာလားကျွတ်သူဆုံးလာလို့ပါလာတော့ဗဒတ်နိုင်တယ်ဒါတော့မသားပါဘူးဒါမှလည်းကိုကမက်မက်မောမောကြီးခြေလေးကြောင်းသားကိုမက်မောနေတဲ့စိတ်ကြီးရပါဘူးနော်အဲ့တော့ ဘယ်ရတာအကောင်းလဲသစ္စာစကားဟာအကောင်းဆုံးပဲသစ္စာစကားလည်းဘယ်စကားသစ္စာစကားဖြစ်မြတ်စွာဘုရားစကားတော်ရဲ့သစ္စာစကားပေါ်ရောလူတွေပြောနေတာမှန်တဲ့ခံမှန်တယ်မှားတဲ့ခံမှားတယ်ဒီပါစံပြဖြစ်ရမယ်ဆက်မပြီးဒီရေးတာဖြစ်ရမယ်ဖြစ်တော့ဖြစ်ရတာဖြစ်ချင်မှဖြစ်တာမလားလို့ အဲတော့လည်းပဲဒီရဲ့အလေလို့လူတွေပြောတာတော့မှပြောမလဲအကောင်းဖြစ်ရမယ်ဘာဖြစ်ရမယ်ညာဖြစ်ရမယ်ကြောက်လို့ဖြစ်မှဖြစ်တာလားမှန်ပါဗျာမြတ်စွာဘုရားတရားတော်အမှန်တမ်းမှန်ဦးလားရောမှန်ပါဗျာအကုသိုလ်လို့ရင်ဆိုးကျုပ်ပေးမယ်ကုသိုလ်လို့ရင်ကောင်းကျုပ်ပေးမယ်အဲ့ဒါမှန်လားမှန်ပါဗျာဘယ်လူမျိုးပဲဖြစ်ဖြစ်ဘုရားဘာသာမှမဟုတ်ဘယ်ဘာသာပဲဖြစ်ဖြစ်ဘယ်လူမျိုးပဲဖြစ်ဖြစ် ရောင်းသားပဲဖြစ်ဖြစ်ရှင်မင်းပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ခေါင်းကြီးပဲဖြစ်ဖြစ်မြတ်စွာဘုရားတရားတော်မျက်နှာမလိုက်မကောင်းတာလို့ရင်အကုသိုလ်လို့ရင်ဒုက္ခရောက်တာပဲကုသိုလ်ကောင်းမှုလို့ရင်ကောင်းခြင်းချမ်းသာရဗုဒ္ဓဘာသာမှာကောင်းမှုချမ်းသာပေးမှာမဟုတ်ဘူးဘယ်ဘာသာဘယ်လူမျိုးပဲဖြစ်ဖြစ်ကုသိုလ်လို့ရင်ကောင်းမှုချမ်းသာရမှာပဲဗုဒ္ဓဘာသာပဲဖြစ်ဖြစ်မကောင်းတာလို့ရင်မကောင်းပါဘူးအဲမကောင်းတဲ့ဆိုးကျိုးတွေပဲရမှာပဲ ကဲအဲ့ဒီကမှန်လားရောမှန်ပါဗျာမတန်မှန်တာပဲမင်္ဂလာတုတ်ကြည့်ပါအသေမနာသဘာလနာဘာလနာသမိုက်တို့ကိုရာအသေမနာသအခြင်းမမီဝဲမရှိခရာခြင်းတွေတော့ဘာလနာသမိုက်တို့ကိုအသေဝနာသမမီဝဲမရှိခရာခြင်းတွေလဲဥတ္တမမြတ်လာတော်မင်္ဂလာကြီးပွားချမ်းသာကြောင့်မင်္ဂလာပြုပါပေ၏ဓမ္မတမှန်လားမှန်ပါတယ်ဗျာ ဘုံတော့လည်းမှန်တယ်ခုလည်းမှန်တယ်နောင်လည်းမှန်မှာဘယ်တော့မှမမှားဘယ်တော့မှမမှားဘူးမြတ်စွာဘုရားအဲ့ဒါမြတ်စွာဘုရားစကားတော်တွေသစ္စာစကားတွေပေါ့မင်္ဂန်တဲ့သစ္စာစကားကိုပြောခြင်းနဲ့မင်္ဂန်တဲ့သစ္စာစကားကိုနားထောင်ခြင်းနဲ့ဆိုရင်မြတ်စွာဘုရားရဲ့တရားတော်တွေကိုလေ့လာရအောင်လေ့ကျက်ကိုယ်ကိုယ်တိုင်လည်းပဲသိအောင်သူများကိုလည်းပြန်ပြောနိုင်အောင်ကြိုးစားမယ်ဆိုလို့ရှိရင် မှန်ကန်တဲ့စကားတွေဟိုလည်းသိရဲ့ပြပြလည်းမှန်ကန်တဲ့စကားပြန်ပြောနေအဲ့ဒါပညာရှိသူတော်ကောင်းတွေကတော့အရသာတွေမှာအကောင်းဆုံးရတာပဲဒါပြလူမိုက်တွေကတော့ကြိုက်ဘူးလို့ဟုတ်လားမှန်ပါဗျာကစိနေတဲ့ပုဂ္ဂိုလ်တွေကိုဒါနအကြောင်းပြောရဲ့နာခါတယ်ဒီတရားတရားမှမရှိတာဟုတ်လားတရားတရားမရှိတဲ့သူကိုဒါနအကြောင်းသီလအကြောင်း တရားတရားတွေကြောင့်တော့ပြောနာခါတယ်တိလမရှိတဲ့ပုဂ္ဂိုလ်အမြဲတမ်းဟိုကောင်းတဲ့ဒီကောင်းတဲ့ရဲ့တော့တိလမရှိတဲ့တိလအမြဲတမ်းပြက်နေတဲ့ပုဂ္ဂိုလ်တိလအကြောင်းကိုပြောပြောနာခါတယ်သူနာမခံနိုင်သူနာရုပ်တမှာမှကြားတယ်ဟုတ်တယ်မလားအဲပညာမရှိတဲ့ပုဂ္ဂိုလ်ပညာအကြောင်းဓာတ်တွေပရမတ်တွေအဲဒုက္ခသစ္စာသမုဒယသစ္စာအဲ့ဒါတော့ပြောနာခါတယ် ဘာတွေမှလည်းမသိကွာဒါရဲ့ရှုပ်နေတာပဲဘာမှမလည်းမသိဘူးအဲ့ဒါမျိုးနားတော့မထောင်ဘူးပညာမရှိတဲ့သူကိုပညာတရားသွားပြီးအနာခါတယ်ဒါကိုပြောတာဟဲ့လားဆိုဟေးပညာပညာရှိတဲ့သူတွေကတော့အမတန်မှပဲဒီတရားတွေတရားနဲ့ပတ်သက်တဲ့စကားတွေမန္တမနားထောင်နေတယ်တဲ့အမန္တမနားထောင်မဝနဲ့အရသာတဲ့မှာပဲရတာအကောင်းဆုံးလေသစ္စာပါ သစ္စာစကားတဲ့မှန်မြန်တဲ့သစ္စာစကားကောင်းလုံးပဲရလာတဲ့မှာကောင်းမြတ်တာပဲရာကြီးရလာတဲ့မှာကောင်းမြတ်တာသစ္စာစကားကြီးရုံလားတမွေမူမှာကောင်းမြတ်တာပဲရာကြီးတမွေမူမှာကောင်းမြတ်တာပညာတရားကြီးလက်ဝဲတဲ့အခါမှာဉာဏ်ပညာပါမှကောင်းမြတ်တယ် ဝိဇ္ဇာရတိုင်းကောင်းတာမဟုတ်ဘူးနော်အဲဇီဝချမ်းသာတဲ့ကောင်းတာမဟုတ်နာမည်ကြီးတိုင်းကောင်းတာမဟုတ်ဘူးသူကဘာမှကောင်းလဲဆိုတော့ဉာဏ်ပညာပါမှာဉာဏ်ပညာမပါတော့မိစ္ဆာအာရုံတွေနဲ့အသက်မွေးရတယ်မလားမှန်ပါဗျာပြောရရင်ဉာဏ်ဆိုင်တာပါလူတွေမဟုတ်ဘူးယဟန်တွေမှာလည်းဘုရားမကြိုက်တာတွေလုပ်ပြီးတော့ဆွမ်းနေဆွမ်းဟင်းနေလက်လာပါလေရအောင်လုပ်မယ်ဆိုရင်အဲ့ဒါ သမာအာဇီဝလားမိစ္ဆာအာဇီဝမိစ္ဆာအာဇီဝမိစ္ဆာအာဇီဝလို့အဲ့ဒါစားတိုင်းစားတိုင်းစားတိုင်းအဲ့ဒီစားတော့တယ်တန်တူခဲကိုမြူရတယ်လို့ပဲရဲရဲတောက်နေတဲ့တန်တုံးတန်ခဲကိုမြူချရဲရဲတောက်နေတဲ့တန်တုံးတန်ခဲကိုမြူချရင်ဒီဘဝပဲတည်မယ်ဦးနေကျက်ပြီဟုတ်လားအဲ့ဒီမကောင်းတာတွေအားလုံးတွေလုပ်ပြီးတော့တို့အသက်မွေးမယ်ဆိုရင် မရဲကြတော့ဒီတန်တွေခဲတွေမြူတာတဲ့ပုံဆုံးတာရမကြိုက်တာရမကြိုက်တာလည်းအများကြီးပဲဟာရမကြိုက်တာလည်းရဆုံးခံစားဒီတဲ့တွဲမစားနဲ့စိတ်ကူမစားနဲ့အဲနောက်ပြီးတော့ဟိုဘောဒီလိုမြေကြီးအတက်တို့နှက်ခတ်အတက်တို့ဒါတွေလူတွေလုပ်တယ်လို့ပြောတယ်လို့ချင်တယ်အဲ့ဒါတွေမလုပ်နဲ့ဓမ္မရိုးကြဆုံးခံစား တော်သူတိရသမารိပညာကိုကြည်ကျိုးလို့လာထူလို့ရှိရင်သုံးဆောင်မရဘူးမဲ့လို့ရှိရင်ဆုံးခံစားစပြီးရဟန်းတို့တရားတင်ထဲမှာလည်းတင်ပေးလိုက်တယ်ဟုတ်တယ်မလားအဲအဲ့ဒါကိုဒီပြန်အတတ်ပညာတွေတင်ပြီးတော့ခေါ်လိုက်ရှေ့ကူလိုက်အဲနောက်အမေကြီးအတတ်ခေါ်လိုက်ဟိုကအမေကြီးပေါ့ဗျာတင်ထဲသုံးလေးပြီးလိုက်ပါ냐ဒီများတွေလှုပ်ချင်တော့မလှုပ်ချင်သေး လူတန်တရာကိုကြောက်လို့ရှင်အဲ့ဒါတွေရှောင်ရမိစ္ဆာအာဒီဝရတယ်ယဟန်နေနေနဲ့ပြောတာလူတွေကတော့သူ့ဘာဆိုလို့ချင်လို့ပေါ့အဲ့ဒါဒီလက်ရှင်နေတဲ့အတူတူပေါ့ဒီလက်ရှင်နေတဲ့သွန်တန်လေးခံစားပေါ့အဲ့ဒါတွေလုပ်ဆရာမလို့ကိုပြောခြင်းဟောခြင်းလူဝိပဿနာတရားအထုတ်ကိုတိထားလူဝိပဿနာတရားပြန်ပြမတ္တမအာဒီဝပဲအဲ့ဒါဉာဏ်ပညာဖြင့်အတတ်မွေးခြင်းဟာကောင်းမြတ်တဲ့ တက်မွေးခြင်းပဲဉာဏ်ပညာနဲ့နာမည်မကြည့်ရင်နေပါသေးလက်လာပါမများရင်နေပါသေးအသက်ရှင်ုံလေးပဲစားတော့နေရနေရနေတိုင်းနေတိုင်းဘာဝနာပွားနေရနေရာကျိုးမနာဘူးလားမှန်ပါပါသာသနာတော်တဲ့တွေ့ရကျိုးမနာဘူးလားမှန်ပါပါအေးလူဖြစ်ရလို့လည်းမနာဘူးလားမှန်ပါပါဘုရားဘာသာဖြစ်ရလို့လည်းမနာဘူးလားမှန်ပါပါမိဘတွေကျေးဇူးချရလည်းမရဘူးလားမှန်ပါပါမိဘတွေရှိကြတယ် တန်ဃာတော်တွေသီလရှင်တွေအာမိပါမလုပ်လို့ဒီအောင်အားမနေနဲ့ကိုတရားသီလလို့ရှိရင်မိဘဟာကိုယ့်အတွက်နဲ့နေရထိုင်ကုသိုလ်တွေရကိုသာသီးပြီးလို့လည်းဆိုသူဝမ်းမဝမ်းသာနဲ့တာလို့ခေါ်ရင်ကုသိုလ်တွေမရဘူးလားမရပါဘူးအဲရတယ်နောက်ကြတော့မိဘတွေကြောင်းထော်ထားကြောင်းမှာဘုဒ္ဓနန္ဒလောက်လိုပြေးပြီးစုရဟန်းတွေလည်းဒီလိုပဲခေါ်ထားလို့ရတာခေါ်ထားပြီးလို့ပြေးပြီးဆုံးခံကြွေး ဟောမိဘကိုလူတွေ့ရမရဘူးလားမှန်ပါပါဘယ်လိုလဲမိဘတွေအပြစ်ကင်းကင်းစင်စင်နဲ့လှုပ်တွေးခြင်းနဲ့မိဘရဲ့ကျေးဇူးကိုဆက်ချင်တယ်တရားနဲ့ဆက်တာအကောင်းဆုံးပဲကိုယ်လည်းတရားအထုမိဘတွေလည်းတရားပြောပြတယ်သရတရားမရှိသေးတဲ့မိဘတွေသရတရားတွေရှိလားသရတရားအားနည်းတဲ့မိဘတွေသရတရားတွေအားကောင်းတယ်အဲ့တော့မိဘတွေဆက်တာလားမှန်ပါပါ ယထာလူသားတွေကျွေးရုံနဲ့မိဘချင်းကမကြည်ဘူးနော်မိကိုလက်ရဖမှလည်းဝဲအမြဲထားလေပခုံးတဲ့ပဲရဲ့ပဲနေချလုပ်ပေးကြတယ်ရှိကပြည်သူငွေကြီးကြီးကိုအချုခတ်တယ်မဆက်နိုင်ဘူးတဲ့ဘုဒ္ဓဝါဒပြောတာမိခင်ကိုမိမလည်းအာဖမှလည်းမိမလည်းအာမိမဖမှလည်းဝဲမိမလည်း အဲ့တော့မိခင်ဖားကလည်းပဲလက်ရမှာပခုံးပေါ်မှာတင်ထားပြီးတော့အဲ့ဒီပေါ်မှာပဲစားပါအဲ့ဒီပေါ်မှာပဲဂျင်းကြီးဂျင်းနဲ့ဆော့မှာတသက်လုံးအဲ့ဒီပေါ်မှာတင်ထားပြီးလွတ်ကျွေးတော်လည်းပဲမိဘကျေးဇူးကိုကောင်းအောင်မဆန့်နိုင်ဘူးမိဘကျေးဇူးအများတော်ကြီးမဟုတ်လားအဲမိဘကျေးဇူးကိုအောင်ဆက်တာရောလို့ကြားလို့ဘုရားတစ်ခါပြောဘူးတယ်မလားတရားမရှိသေးတဲ့မိဘတွေကိုတရားရရှိအောင် ဒီလမရှိသေးတဲ့မိဘတွေကိုဒီလရှိအောင်ဒါနမရှိသေးတဲ့မိဘတွေကိုဒါနတွေရှိအောင်ပညာမရှိသေးတဲ့မိဘတွေကိုပညာတွေရှိအောင်အဲ့လိုကြိုးစားပေးလို့ရှိရင်မိဘတွေကျေးဇူးကိုကုံအောင်ဆိုင်ရာရောက်တယ်လို့တလုံးကိုမဟုတ်ဘူးကုံနဲ့ရောက်ရပါလားစရာတရားမရှိသေးတဲ့မိဘဘုရားတရားသာအကံကံအကျိုးတချို့မယုံကြည်ဘူးအသက်တာကြီးတယ်တရားမနာတော့လေ အဲသူတို့မှလေရာနဲ့ဘာနဲ့ညာနဲ့သူတို့အလုပ်ပြီးနဲ့သူတို့ကောက်ဆိုင်တာနဲ့ရှုပ်ရှက်ခတ်ဟာမကြားမတရားမနာရလူပြောသူပြောတော့လေးကြအဲ့တော့ဒီရဲ့တကယ်ကျတော့ကျန်ကျန်နာဖရာတရားကိုမေ့တယ်ယုံကြည်တာတော့ဒိနာနတ်တင်နတ်တင်မျိုးစုံပေါ့သူကလည်းဒီလိုဟုတ်တာပါပဲအဲ့ဒါလောက်ပဲသိတယ်အဲ့ဒါလောက်ပဲယုံတယ်အဲ့ဒါလောက်ပဲယုံတယ်ဖရာတရားကိုဒီလောက်မျိုးသူ့သွားသူ့တော့ဒီလောက်မျိုးနတ်တွေကိုကြောက်တယ် နတ်တွေကိုတင်မြောက်တယ်အဲ့ဒါကိုသဘောပေါက်တယ်မျိုးသမီးတွေအများသောအားဖြင့်ရိုးရာနတ်တွေရှိတာသူ့အမေသူတော့ဟုတ်တာပဲအဲ့ဒါအမေယုံကြည်တယ်အဲ့ဒါလည်းပို့ပြီးတော့ဖိုးတာနဲ့ဘုရားကုံတရားကုံတန်ခါကုံကံကံရဲ့အကျိုးကြတော့တရားမနာတော့သိပါမသိပါဘူးအဲမသိဘူးတရားမနာမသိဘူးအသက်ကြီးတာကြီးတာပဲဘိုးတဲ့တရားပဲဖြစ်ဖြစ်မသိဘူးအဲ့ဒါမယုဖရာဗုဒ္ဓဘာသာတော့ပဲ အဲ့တော့မိမိကနားလေကျွမ်းကျင်တဲ့အခါကျတော့ဟောဒါအကုသိုလ်အဲ့ဒါရှောင်းရတယ်အကုသိုလ်ဟာဒီမြတ်တက်တာဒီမြတ်ဥစ္စာခုံးမှာမဟုတ်ဘူးစိတ်ထဲမှာလောဘတွေဖြစ်နေရင်လည်းပဲအကုသိုလ်ပါဗျာဒေါသတွေဖြစ်နေရင်လည်းပဲအကုသိုလ်ပါဗျာမောဟတွေဖြစ်နေရင်လည်းပဲအကုသိုလ်ပါဗျာဟေးလောဘဒေါသမောဟတွေနေအောင်ဘာဝနာပွားပုံမောပွားမေတ္တာပွားဝိပဿနာပွား မိခင်အဲ့လိုသင်ပေးမယ်ဆိုအာဟုသူတွေကရှောင်းနေပြီပဲအဲ့ဒါတွေဖြည်းဖြည်းဖြည်းဖြည်းပြောပါများလို့ယုံကြည်လာလို့ရှိရင်သရတရားမရှိသေးတဲ့မိဘတွေသရတရားရှိလာမယ်သရတရားအားနေတဲ့မိဘတွေသရတရားတွေအားကောင်းလာမယ်ဒါမိဘကိုဘာနဲ့ကျေးဇူးဆက်တယ်တရားနဲ့ကျေးဇူးဆက်တာပါဗျာတချို့မိဘတွေကအသက်ကြီးပြီနဲ့အသက်သာကြီးတယ်အသက်ကြီးပြီနဲ့ငါးပါးနေလာမလို့ဟိုကောင်သက်ဒီကောင်သက်တပ်ဖြတ်အဲ နောက်ပြီးတော့လည်းပဲတချို့ဆိုရင်ဆေးတောက်မယ်ဆိုရဲတီပဲတောက်အဲ့ဒါလက်ကြီးတာကြီးတာပဲဘာမှတလည်းတော့မလို့အဲသီလရဲ့အဖြစ်တွေသီလဆောင်ရဲ့အကျိုးတရားတွေကိုကပြောပြလို့ရှိရင်သီလမရှိသေးတဲ့မိဘတွေသီလရှိအောင်သီလရှိပြီးသားမိဘတွေအဘသီလနဲ့ရှိပါသီလဖြစ်အောင်အဲရှိပါသီလဆောင်တဲ့အခါမှာရိုးရိုးမဆောင်မနဲ့ဓမ္မထာနဲ့တွဲဆောင်အာနောက်တစ်ခါဝိပဿနာနဲ့တွဲဆောင် ကိုတက်တိကလောက်သင်ကြားပေးမယ်ဆိုရင်သီလတွေတစ်စက်နဲ့တစ်စက်မြင့်မသွားဘူးလားမြင့်ပါပါဘုရားဒီသီလမရှိသေးတဲ့မိဘတွေကိုသီလရှိအောင်သီလရှိပြီးသားမိဘတွေကိုသီလတွေတိုးတက်ဖြစ်စေအောင်ဆောင်ရွက်ပေးတာမိဘကိုဗာနဲ့ကျေးဇူးဆရာရောက်ပါလိမ့်မယ်။ဘုရားနဲ့ကျေးဇူးဆရာရောက်ပါလိမ့်မယ်။အဲ့ဒါမိဘကျေးဇူးကြည်အောင်ဆန်းနိုင်တယ်။ငွေကျေးဇူးအကုန်ကြည်အောင်ဆန်းနိုင်တယ်။နောက်တစ်ခါဒါနမရှိသေးတဲ့မိဘတွေကိုဒါနရှိတယ် မိဘတွေကဘာဖြစ်လို့ဒါနမရှိလဲဆိုတော့များသောအားဖြင့်သားတွေသမီးတွေကတပြုံကြီးမွေးထားတာပါအဲဒါခေါင်းရသမီးခေါင်းရอืมသားဆရာသမီးဆရာဆက်တယောက်ဆက်တယောက်ဆက်တော့အောင်ဆက်လေးယောက်အဲ့ဒါလည်းအများကြီးပဲအဲ့ဒီများတဲ့အပြင်ဟိုမှာတူတွေတူမတွေမြည်တွေမြစ်တွေတီတွေကြွတ်တွေအများကြီးပဲအဲ့ဒါတွေဝိုင်းလူကြီးတွေကပဲကျွေးနေဟိုဘက်လည်းကျွေးရဒီဘက်လည်းကျွေးရဟိုဘက်လည်းကျွေးရဒီဘက်လည်းကျွေးရ အဲ့ဒီအတွက်ဒီမှာခါရဲနဲ့ထုတ်ထားတောင်းတလူတော်မစားရဘူးသာသာလူဒါသမီးတွေဟာဒါဟိုမြည်ပြီးဖို့ဟာဒါတုမတွေတူတွေပြောလူကြီးတွေပါလေအဲ့ဒီလိုဖြစ်အဲ့လိုဖြစ်နေတော့ဆုံးတော်မတော်တော်လောင်းတယ်ဆုံးလောင်းတယ်ဆုံးလေးပဲလောင်းတယ်ဟင်းလောင်းတော်မမပါဘာဖြစ်လို့လဲဆိုတော့မြည်တွေမြည်တရားရှိတာလို့မြည်တွေမြည်တရားကိုးပွားယူပဲသွားတာပဲမလား များသောဖြင့်များသောဖြင့်မချမ်းသာလို့ရှိရင်မလူနိုင်ဘူးတဲ့လူချင်းပေမဲ့လို့မလူနိုင်အတန်အားဆိုရင်လည်း၃ပါးလောက်ပဲတော့ပြီ၅လောက်၆ပါးလည်းမခံနိုင်ဘူးဒီလိုမတတ်နိုင်ဘူးဗျာ၃ပါးလောက်ပဲတော့ပြီဆုံးမလောက်တော့အဲ့လိုဒါကနေတဲ့မိကတယ်ကိုကလူငယ်လူငယ်ဆိုတော့ရှာကြံပြီးဥစ္စာပစ္စည်းတွေရကိုကိုယ်နဲ့ဥဆောင်သူကဟောမိကဖာနေနေမကောင်းတဲ့အခါလူတွေရတဲ့သင်္ကန်းတွေကိုယ်တိုင်လူပဲ ဆွမ်းတွေကိုယ်တိုင်လှူပေးအာမိဘတွေခရရတဲ့ကိုယ်တိုင်ထည့်ပေးကျောင်းတွေကိုကိုယ်တိုင်ထည့်ပေးဒါနနေတဲ့မိဘတွေကိုဒါနတွေရှိတာအောင်ဒါနတွေများအောင်ဆောင်ရွက်ပေးတာမိဘကိုဘာနဲ့သိမိဆိုင်ရောက်ပါဘာနဲ့သိမိဆိုင်ရောက်ပါသုတပြည့်တွေတည်ပြီးကမှဟိုတမလွန်ဘဝကြောင့်သာဓုခေါ်ဖို့ဆိုတာကျိနေပါဘူး မရှိဖြစ်ပါဘူးခင်ဗျာမကျင်းနေဘူးဘယ်ရောက်လို့ရောက်မှမမသိပဲရန်တန်မြောက်ရတာလေအခုမသိခင်မှာအသက်ထင်ရှားရှိတယ်မှာဟိုစားမဲ့ဟာမစားနဲ့ကိုယ်မဲ့ဟာမဝဲနဲ့မိဘမိဘကိုယ်တိုင်လက်နဲ့ကြိုင်မြက်ကဲဒေတာဆိုမေတ္တာဆိုဒါဆုံးလို့ဒါတိုင်းပြဆုံးဒါတိုင်းပြတင်ကအာဒါဖရာအတွက်ဒါကြောင်းအတွက်ထောင်းတဲ့နိုင်တဲ့နိုင်နဲ့ထောင်းတဲ့နိုင်တဲ့နိုင် အဲ့လိုလူဝေးလို့ရှိရင်ဝိပဿနာပြရတယ်တရားလေးမှာဒီကုသိုလ်တွေတရိရတယ်ဟောဘယ်လေးပါရောက်ပါ့မလဲမရောက်ပါဘူးဗျာအဲ့ဒါမိဘကိုခြေသူဆက်တာဗောဗျာမိဘကိုခြေသူဆက်ခြင်းကိုကအရင်တရားကျိုးစားဟဟလားမှန်ပါဗျာကိုကပြောပါလိုက်စားတယ်မိဘကိုတောင်းတော့ဘယ်ခြေသူဆက်မိဘခြေသူမဆက်နိုင်တဲ့မိဘကိုတော့မှပဲအစိကံကိုခိုင်းနေရတယ်ခလေးထိမ့်မိပါဘူး အလုံးပါလို့ကလေးတွေကြည့်ပြီးပါသူတို့လုပ်ချင်တာလုပ်ပြီးတော့ကလေးတွေမိဘတွေထိုးထည့်တယ်အမိဘကလေးထိုင်းရတယ်အဲ့ဒါကလေးတွေကြည့်ရတယ်ဘလို့မှမထိုင်းနိုင်ပဲပြစ်လဲတော့မှာပဲအဲ့တော့မှပဲဆေးရုံကိုအဲ့ဒါလည်းများဘူးလားများပါရဲ့ခင်ဗျာလွတ်ပြတာမှမဟုတ်ပဲကျွန်တော်ခိုင်းတာလွတ်ပြတာမှမဟုတ်ဘူးခိုင်းဖို့ခေါ်လာတာမိဘလွတ်ပြကျွန်တော်ခေါ်လာတာမဟုတ် အဲ့ဒါကိုပေါ်နဲ့မိမိသားလိုက်စားတော့မိဘမလွဲတာမဆောင်တာခိုင်းရတဲ့ဘဝရောက်ဟုတ်တော့မလားအဲ့တော့ကိုပေါ်နဲ့ဒီလက်ရှင်မပြီးအားထုတ်တဲ့အခါကျတော့မိဘတရားနဲ့ကျေးဇူးဆပ်ဖို့ခွင့်ရည်တွေများအောင်လားမရပါဘူးတို့ဒီမှာဒီလက်ရှင်တွေရှိတာမိဘတွေခေါ်ပြီးလုပ်ကြွေးမိဘတွေခေါ်ပြီးတော့ဒါနတွေပြုလို့အဲ့ဒါတွေခုနေရတော့သူတို့ကိုလိုပဲသုတိပြတ်တွေတရားနေတော့ဟာငါမိဘတွေကျေးဇူးဆပ်ခဲ့တယ်ဒါနတွေအများကြီးလုပ်ခဲ့တယ်သီလတွေဆောက်တည်ခဲ့တယ်ဘာဝနာတွေပွားများခဲ့တယ် အသေးရမှာကြောက်เสียလိုပါအောင်လားလိုပါဘူးဗျာနောက်တော့ဖြစ်เสียအောင်လိုပါအောင်လားလိုပါဘူးဗျာအာဘုဒ္ဓတွေအများကြီးလုပ်ခဲ့တယ်မိဘနှစ်ပါးကိုလည်းကျင်းသူတွေအများကြီးဆိုက်ခဲ့တယ်တော့ဝင်တာဟာလားအဲကောင်းတဲ့နေရာရောက်လို့မရှိရေဟိုးခွဲပြီးရွှေဟိုးပြီးလို့မဲ့သရတံ္မရာယသမာတပေတိသီလတံ္မရာယသမာတပေတိ သာကံတံပရာယသမာတပိတိပညာတံပရာယသမာတပိတိပညာတံပရာယဉာဏ်ပညာနဲ့ပြည့်စုံလို့ဈေဖို့အတွက်မိဘကိုဆောက်တည်ခိုင်းတယ်ဝိပဿနာပညာတွေကိုကိုယ်တိုင်အားထုတ်တော့ကိုယ်ကိုယ်တိုင်ထိုက်လျောက်မရဘူးလားမရပါဘူးခင်ဗျာအဲကိုယ်ကိုယ်တိုင်သိနေတော့မိဘကိုပြန်ပြောပြတာလွယ်တာပေါ့ ကိုယ်ကတလုံးမှမနေဘဲနဲ့သွားကြီးတော့သွားပြောလို့ရပါဘူးမရပါဘူးအဲလောရီတော့ကိုယ်တိုင်အားထုတ်တာတော့ဘယ်လိုရှိရလဲဟောနေပင်နေမှရတဲ့ရှင်သူဆိုင်ဆိုင်မှရတဲ့ရှင်သူဆိုင်တာမှရတဲ့စိတ်စိတ်ကလေးမှရတဲ့အစပိုင်းမှာကျဲကျဲမှရတဲ့နောက်ပိုင်းနဲ့နည်းနည်းနည်းစိတ်လာရတဲ့အဲ့လိုရှိမှပွားများလို့ရှိရင်ဓမ္မလေးတွေရမယ်ပညာတွေရမယ်မဏ္ဍန်ဖွညာရမယ်ဘုရားကြီးမှအဖေတို့အရမအရမအရမလည်းရှိရင်ဘရောမဘယ်လိုမှမကြဘူး အဲ့တော့ဝိပဿနာရှုမှတ်ပွားများလို့ရှိရင်ဒီဘဝမှာကိုပဲဝိပဿနာဉာဏ်နဲ့မရနိုင်ဘူးလားမရနိုင်ပါဘူးအဲအဲ့တော့မိဘဘာနဲ့ဒီဥစ္စာပါလဲအဲ့ဒါပညာနဲ့အတက်မွေးခြင်းဟာတက်မွေးမှုမှာအကောင်းဆုံးပဲတဲ့ဒီတဲ့လောက၌ ဩရိတတမျိုးလုံးသားမျိုးပေါင်းသမီးတို့၏တိဋ္ဌံချီးမွမ်းလေသောဝိညာဉ်ဥစ္စာရိကတတ္တလောကီလောကုတ္တရာမဗျာတရာတို့တရားတရားတရားပါပေ၏ဒီတရားဤလောက၌သူစိန်တော်နှင့်ရှိရစေကောင်းသောလက်ကျအပ်သောဓမ္မောကုသိုလ်ဆေရာကောင်းမှုတရားသည်ဒုက္ခလူနဲ့နိဗ္ဗာန်သုံးလမ်းသောချမ်းသာကိုအာဝဟာတိကျေးဇူးများမြောင်ရွတ်ဆောင်နိုင်ပါ၏ ရတနာတာယအတောင်းရတာအပေါင်းတို့တွင်တစ္ဆံဝိမင်္ဂလာတစ္ဆာသရာတိတာတုတရံလွန်ကဲထူချွန်တာလွန်ကောင်းမြတ်တော်ရတာဖြစ်ပါ၏ပညာတိဝေရှိဝိတံသမပฏิပါအကျင့်ဖြင့်မပြတ်ပွားထွေးပညာဖြင့်ဝိတေလေတမွေးတော်တမွေးမှုကိုတစ္ဆံချီးမွမ်းအမြဲဆုံးဟု၍ဘဂဝါသုံးတော်မှာထွန်းထားမြတ်စွာဘုရားသည် ဟောစာကောင်းမှမတွေ့ဟောကြားတော်မူခဲ့ပါ၏တည်းသာ